မထလောကတိတသမထနဲ့ကျေးဇူးပြုကူညီပံ့ပိုးမှုနဲ့အထောက်ကူရရမယ်။ဓမ္မတာဥပသနာသမာဓိတိဟာတဖြည်းဖြည်းရှင်းတာအားပြည့်ပြီးတော့မတိဖို့ကြီးတွေဖြစ်နိုင်တယ်ဆိုတဲ့အချက်ကိုလည်းဒီဟာစကားဆက်ထားတဲ့အတိုင်းပေါ့လေ။ အနိယသမတာလုကိတအကြောင်းပြောလို့အဆုံးမသတ်သေးပါဘူးဒီနေ့ဆက်လက်ပြီးတော့ရှင်းနေတင်ပြဖို့လိုနေပါသေးတယ်ဘာဖြစ်လို့လဲဆိုတော့သူကအလုသဘောပါနေတယ်ဆိုတော့အလုသဘောနဲ့ဆက်ဆက်ပြီးတော့ရှင်းနေတင်ပြမှနားလည်နိုင်ဖို့ရရှိပါတယ်တောင်းလို့ဒါကိုသက်ခတ်တယ်လေးပေါ့လေအလုသဘော ဒုတိယသဘောနဲ့ဆက်ဟပ်ပြီးတော့ရှင်းလင်းသိပြနေရပါတယ်ကိလေသာချုပ်တယ်ခင်းရောက်တဲ့ခင်းရောက်ရာကင်းလို့ရာလွတ်မြောက်ရာနေမျိုးသတိပဋ္ဌာန်ခီးတွားနေကြတဲ့ယောဂီပုဂ္ဂိုလ်တို့ဟာအနှောက်အယှက်ကအမှန်တော်များပါတယ်။ဒေါလခီးတစ်ခုတွားပြီဆိုရင် လက်စုံလောင်းွားကနေပြီးတော့လူစိုးဓမြတွေဟာဘောလီလာဓမြလူတွေကိုညှိစေနှိပ်စက်ပြီးတော့ပါဓမြပစ္စည်းလေးရတိုက်ခိုက်ယူကြပါလားတချို့ဆိုလို့ရှိရင်အသက်ဆုံးရှုံးတဲ့ဒီလိုဖြစ်တာပဲအသက်မဆုံးရှုံးတော့ဘာဒါရနာရီရဖြစ်တာလေအဲဒီလိုဖြစ်တော့မှပါဓမြပစ္စည်းတွေဓမြတွေလည်းဆဲရောက်သွားလို့ ဒီမှာဆင်းရဲဒုက္ခတွေရောက်နေတာရောလေအဲ့ဒါလေးသိကြပါလားအဲ့တော့ကာမိသနာဆိုင်တဲ့နိဝရဏတရားတွေကိုကျမ်းဂန်များပါအဲ့ဒီလိုလက်တော်လက်ကွာကစောက်ပြီးတော့သို့ကိုခိုးဆို့တိုက်ခိုက်နေတဲ့လူတို့တရတွေနဲ့တိုင်းရှင်ပြီးတော့ရှင်းစားပြောထားပါတယ်ပါရိပန္တိကလို့ပြောပြထားပါတယ်ပါရိပန္တိကဆိုတာ လက်စုံလက်ခွက်ကတောင်းကြတဲ့ခမရကြီးကိုပြောပါတယ်။ကမိသနာစာရတဲ့ဒီလိုလာတရားတွေဟာလည်းပဲကိလေသာလွတ်မြောက်ရာနေကြီးလို့သတိဆန်နည်းနဲ့ပါလို့သတိဆန်လမ်းကြောင်းကနေပြီးတော့သွားတဲ့ခါမျိုးဟာလက်စုံလက်ခွက်ကနေပြီးတော့သူကအမှန်အနောက်ချက်ပေးတတ်ပါတယ်ဒီမှာ။နိဝရဏဆိုတဲ့အတိုင်းဟအတအပိတ်ဆိုတာ စေတသောကိလေသာစေတသောဝိဟုပကိလေသာဆိုတဲ့အတိုင်းစိတ်ကိုညင်ညာအောင်မေးမေရောအားလျော်ပြီးတတ်တယ်အသိဉာဏ်ကိုလည်းအားလျော်ပြီးတတ်တယ်ဆိုတာလည်းပဲဟုတ်လားအဲကျမ်းဂန်များပါပေါ်လို့ပြတ်ဆိုထားတာလက်တွေ့သဘောနဲ့လည်းအလားတူရှားပါတယ်ကာဝကောအာယုန်လေးကိုစဉ်းစားနေတယ်ကောက်လာပြီးမြင်လာကြားကျင်လာနားကျင်လာစားကျင်လာထိကျင်လာ ဒါပေါ့လေဒီတော့အလိုမရဖြစ်ပြီဆိုလို့ရှိရင်စိတ်ပြည့်စိတ်ဆိုးမုန်းထုတ်တာတွေဒါတွေဖြစ်နေတာပေါ့လေသွားမထုတ်တွတ်ဆုပ်တဲ့သဘောဖြစ်ပြီးတော့သွားရီကုန်ခံပြီးတော့ရှင်ပန်းနွမ်းနယ်ရောပေါ့လေညောင်နာနာနဲ့ရှိနာမိတာတွေဖြစ်နေတာတွေဒါတော့ရှုပွဲအောင်မှရှိရှိနေတဲ့စိတ်မကဖဲနဲ့ကြွာဟနေတာတွေလွင့်စင်နေတာတွေ မှားခဲ့တဲ့ဟာကြီးပြန်ပြီးစဉ်းစားပြီးတော့ဥပ္ပန္တာတွေဒါတော့သူလောသူလောနဲ့ဘဝကွန်းထိုင်ပဲဖြစ်ပြီးတော့ဆင်ញင်တာတွေပေါ့ယုံမှားတာတွေပေါ့ဒီစိကိစ္စနိဝရဏခေါ်ရတယ်ပါဆရာကြီးအခုလိုရှိမှမရှိဘူးဆိုရင်တော့အဲ့ဒီနိဝရဏ၅မျိုးတွေကတစ်မျိုးမျိုးတော့ဖြစ်နေတာပါပဲဟုတ် အဲ့ဒါဒီဟာလမ်းဆုံးလမ်းကောင်းကနေရဲ့တော်ဘူးဓမြကြီးလိုပါပဲအမှန်ဒုက္ခပေးတဲ့တရားတွေပါပဲသီရိပ္ပံခရီးမဖြောက်ရအောင်ဘောလို့အလို့ကိုအနှောက်ယှက်ပေးတဲ့တရားတွေပါသူတို့ဖြစ်ပေါ်လာပြီဆိုလို့ရှိရင်တော့သီရိပ္ပံတရားတွေဝင်းတို့နေအောင်ငါတို့အရင်ကျုံးမယ်ငါတို့ပူကြအောင်မယ်လို့ပြောတော်လေပြောလိုက်ကြတယ်သူတို့ကအသာကြီးရသွားတာပဲအမှန်ကြောက်ကြကောင်းတဲ့တရားတွေပါ ပြီးတော့မလွဲသာလို့ပြီးသွားတဲ့အခါမှာလမ်းစုံလမ်းကွာကတောမှုတပြတွေဟောဒီကုဏလူစိုးတွေဒါကြီးရှောင်တိတ်သွားဖို့လိုပါတယ်မလွဲသာလို့ဆုံးရပြီဆိုလို့ရှိရင်တော့ကိုယ်အတာစီရခုခံနိုင်မှုကာကွယ်နိုင်မှုသူတို့သူတို့ကိုအောင်နိုင်ဖို့ရအတွက်အားမိုးရပါတယ်ကွာဟုတ်ဒီတော့ရှောင်တိတ်သွားတယ်ဘေးစစ်ဘေးလွတ်တာပါပဲ မလျှောက်နိုင်လို့ကြုံပြီဆိုလို့ရှိရင်လည်းကိုကအတာကြီးရမကောက်ပါတော့ဟုတ်လား။ဒါလိုပါပဲကိုသတိထားပါဘူးလားတရားထုတ်တဲ့ပုဂ္ဂိုလ်တွေကလည်းအဲဒီနိဝရဏတရားတွေကိုရှုံသိဖို့နဲ့ကြုံလာပြီဆိုလို့ရှိရင်တော့အင်းအားနဲ့ခုကကာကွယ်အတာကြီးယူဖို့အမှန်တရားလိုပါတယ်တော့။ခုကကာကွယ်နိုင်တယ်ဆိုတာလည်းကိုကအားရှိပါခုကကာကွယ်နေတာ။အားမရှိဘူးဆိုလို့ရှိရင်တော့ကိုကအရှုံးရတာမရတာပါပဲ။ ပြီးတော့နိဝရဏတရားတွေကိုနှောက်ချက်တွေကိုခုနအမြလူတို့တွေနဲ့ကျူးတဲ့တရားစုတွေကိုရှောင်တိန်တဲ့နီးလည်းပဲမြတ်စွာဘုရားအမိကျဆောင်ရပါတယ်။အဲဒါကိုရင်ဆိုင်ရပြီဆိုလို့ရှိရင်တော့ခုကံကာကွယ်အတာကြီးအလည်ယူတဲ့နီးလည်းပဲမြတ်စွာဘုရားအပြည့်စုံပြေးဆောင်ရပါတယ်။အဲဒါဒီနေ့ဆွေးနွေးတင်ပြပါမယ်။ ဒီနဂိတသုတ်တာခါတော့အထက်ကရာဆရာကစက်ပြိုးရဲ့စပ်ပြီးတော့ပေါ်လွင်အောင်ပေါ့လေခွင့်ဆိုထားတဲ့ချက်တွေဟာရှင်းချက်ပိုးနဲ့နိုင်ရှင်ပြီးတော့ပြထားပါတယ်။တဘာဝလေးပြပါတယ်ဒီကတော့။စက်ကြွေးပါဆိုလို့ရှိရင်ပင်လေးတွေဖြစ်လာရင်ပင်ချက်ပိုးဆိုတော့ကြက်ကြက်ရောက်တတ်ပါတယ်။ ဘယ်လောက်ပဲခြံလုံးလုံးဘယ်လောက်ပဲရေလောင်းလောင်းဘယ်လောက်ပဲမိတော်မြောက်မြောက်မျိုးစာချေချေဥဆိုတာမျိုးတော့ဒီလိုပဲကြံဖန်ပြီးတော့ပေါ်ပေါက်လာတတ်တာပါပဲအဲ့ဒီအခြေအနေကိုကြိုတင်သိပြီးတော့ဥယျာဉ်ဘုဟာကြိုပြီးတော့လည်းပဲဒီပိုးတွေကိုကာကွယ်ရမယ် ကြောက်ရောက်လာပြီဆိုလို့ရှိရင်တက်တော်တဲ့နီးနဲ့ဒီကိုယ်ကိုမညာမတာဖိတ်ဆက်ပြရမယ်။ဒါပါသတိရောကျူလက်ပါလား။ဒါပါသတိထားတဲ့အတွင်လေးလည်းပဲအများကြီးစိတ်လန်းစုပြေပြီးတော့တစ်သေးသေးပေါ်လေးကြီးထွားပြီးဖူးရင်ဖူးပွင့်ရင်ပွင့်ကြီးရင်ကြီးပေါ်တယ်။ကျူးကျေးဇူးကြီးဆက်နေပါလား။အဲဒီလိုသဘောပြင်းနဲ့နိုင်ရှင်ပြီးတော့ဒီဥပဒနာယောဂီရလည်းပဲ အခုလုံးအတ္တမခေါ်တဲ့ကိလေသာဘူးတွေကျင်းတာငြိမ့်တဲ့ရာဌာနသင်္ကန်းရောက်မှာကတ်ရောက်ပြီးတော့ပေါ့လေဘုရားဆက်ဆက်ကလိုက်ပါလာတဲ့និဝရဏကိလေသာပိုးတွေပေါ့လေသတိဌာနီးနဲ့ကာကွယ်ရမှာကိုကြောက်လာလို့ရှိရင်သတိဌာနီးနဲ့ပဲဖယ်ရှားပြရပါပါပဲအဲဒီလိုကာကွယ်ဖယ်ရှားရမှာ အလေးအကျင့်ကစိတ်လိုပါတယ်အလေးကျင့်နေရလို့ရှိရင်အလေးကျင့်လို့ရှိလို့ရှိရင်စိတ်အားကမပြည့်ပါဘူးအလေးကျင့်ဆိုတာမနေ့ကပြောသွားတဲ့ဒီထိုင်ပြီးတော့ဖတ်တဲ့အခါမှာဖုံးပေဘူးကအစသိချပေါ်သမျှအာယုံနဲ့ဥပဒ္ဒစိတ်နဲ့တဲ့နေအောင်ဥပဒနာစံသဘောလေးပါရပါတယ် ဒီပဲဇူဟုတ်ဆိုတာပါလေရှုခင်းအောင်ဒီရှိမှတ်တဲ့စိတ်ရောက်သွားအောင်အပူလေးချင်းတောအားပေးဖို့အားဆိုင်ဖို့တက်တက်ကြွကြနဲ့အားဆိုင်ဖို့အာတဘလုံးလာဝရိယတနည်းရဲရဲနဲ့ဝရိယဒါလည်းရှိရပါတယ်အဲ့ဒီသွားလို့ဆိုနှစ်ခုဟာသတိတရားအားထုတ်ရမှာတိတ်အရေးပါပါတယ်ဆိုတော့အောင်လည်းမစိတ်နဲ့အရေးတဲ့စိတ် ချိန်သာကြိုက်နေလို့ရှိရဲ့ခဏနိဝရဏတရားတွေစားရှိထားတဲ့သဘောပါပဲဟုတ်မြေသာအားဆိုင်နေလို့ရှိရင်ပြင်းကြောဆွဲတဲ့သဘောကိုလည်းပဲသာကြီးရနေတာပါပဲခုနဥဒကအာရုံနဲ့မှသိနေတဲ့နေတော့တဲ့အောင်ဆောင်ရပြေးနေတော့ စိတ်ဟာချောတော့ငော့မသွားဘူး။ကာမဂုဏ်အာယုန်လေးကိုကြံစည်နေတာကာမိသလအဲကာမဝုတ္တမကျေနပ်လို့သူများဖြစ်စီကျင်တာပတ်ချင်တာပေါ့လေ။ဇဘာရဝုတ္တသူများကိုဒုက္ခပေးလို့တာညှင်းဆဲလို့တာပေါ့ဝိဉ္စဝုတ္တဆိုတာ။လွဲဖားတဲ့ရည်စည်းချက်တွေဆိုဘာမှတစ်ခုမှမရှိနိုင်ပါဘူး။အာယုန်လေးမရှိနဲ့တဲ့အောင်လားရည်စည်းထားအဲ့ဒါဒီဘာမှမဝင်နိုင်ဘူး။ အပူတပြဲနဲ့အားဆိုင်နေလို့ရှိရင်ဒီဝဲအောင်ဒီဝတ်တဲ့စိတ်ရောက်သွားအောင်အားဆိုင်ပြီးနေလို့ရှိရင်စိတ်ဟာနိုးကြတက်ကြွဖြတ်လန်နေတော့အိစက်စိတ်ကြီးရောရဲရဲကြီးပေါ့လေအပြင်းထူဖို့လည်းပဲပေါ်မလာနိုင်တော့ပါဘူးအဲ့ဒါကအစာအခြားခြားကိလေသာတွေလည်းပဲဖြစ်ခွင့်မရပါဘူးဒီမှာညဉ့်ညောင်းမှုတွေဖြစ်ခွင့်မရပါဘူးအဲ့ဒါဟာကိုယ်ကိုကာကွယ်တဲ့နေရာမှာတော့အရေးပါဆုံး ကာကွယ်ရေးသွားတစ်ခုပဲဘဝတစ်ယောက်မှာတက်တော့တက်တာနေခဲ့တဲ့အလေးထားမြင်ရနေတော့အခုလိုခါမျိုးပါပါလေတကယ်မိရဲ့အကျိုးစီးပွားအစ်စ်မှာဖြစ်တဲ့ကိုရှင်တရားတွေကောင်းဖို့မိရဲ့စိတ်ကိုဖြည့်ပြင်ဖို့အတိညာဏ်ဤတိမှန်ဤဖြစ်ထုံးပြီးတော့ဘဝရင်းကျက်ဖို့ခန္ဓာရရှိဖို့ဆိုတာပါပဲ တကယ်အလုပ်တွေတကယ်အလုပ်ကိုပြုလုပ်ပြီးဆိုလို့ရှိရင်တက်တော့တက်တာနေတဲ့အလေးထားလေးရရှိနေတော့တပါတက်တော့တက်တာနေခွင့်မရဘူးဆိုရင်စိတ်ကသွားမထုတ်ချင်ဘူးထုတ်လိုက်တဲ့သွားလည်းကုန်ခန်းတယ်လို့ဖြစ်ပြီးတော့ပြင်မှန်းတယ်လို့ပေါ့လေတက်တော့တက်တာရေးသားခိုးတဲ့သဘောလေးတွေဖြစ်တတ်တယ်ကွာ အဲဒါကိုပါဠိလိုတန်တိလို့ခေါ်ပါတယ်တန်တိတန်တိဆိုတာသာအဝတ္ထုတုတ်ထုတ်တဲ့သဘောနဲ့သွားတွေကုန်ခါပြီးတော့ပြင်မှန်းပြီးတက်တောက်တက်တာရေးစားခိုးတဲ့သဘောကိုပြောပါတယ်အဲ့ဒီတန်တိမျိုးမရှိရဘူးတဲ့အတ္တန်တိတော့ဆိုတာအတ္တန်တိအဲ့ဒီတန်တိမျိုးရှိရဘူးတကယ်အကျိုးစီးပွားမိရဲ့အကျိုးစီးပွားဖြစ်မှာကိုဆောင်ရတာပါ သွားမဆုံးသုတ်ထုတ်တဲ့သဘောသွားရီခုန်ခံပြီးတော့ရေးသားခိုးတဲ့သဘောတွေရှိနေဒီပုဂ္ဂိုလ်ဟာဒီအကျိုးစီးပွားအဖြစ်မှာကိုလည်းပဲသိပြီးတော့မကြိုးစားတတ်ပါဘူးစွတ်စွတ်စားစားမလုပ်တတ်ဘူးလုံးကြလို့ရှိရင်လည်းပဲပေါက်ရောက်အောင်လည်းပဲဒီလိုလည်းမလုပ်တတ်ဘူးအဲ့လိုဖြစ်တတ်တယ်အဲ့ဒါဟာတရားအထုတဲ့ယောဂီဟာ အလုပ်ကိုအနောက်ရှက်ပါပဲသူကတော့အဲ့ဒါစပြီးတော့တွေ့တာပဲတော့အဲ့ဒီတန်တိကစတွေ့တာပဲဟုတ်အဲ့ဒါကိုနိုင်နေဖို့ရာအတွက်ငကောအစာပြိုးထားတဲ့လုံလဝရိယအချိန်လေးကကောင်းလာပြီဆိုလို့ရှိရင်တစ်ဆင့်တိုးမြင့်ပြီးတော့ဘောလေပို့ပြီးတော့ကိုစိတ်အပူရခြင်းနှုတ်ချစိတ်ကြွပြီးတော့ဆက်လက်ဖို့လိုပါတယ်ဟုတ် ဝိရိယအရှိန်မြင့်တင်ပေးရပါတယ်ဝိရိယအရှိန်မြင့်တင်ပေးလိုက်လို့ရှိရင်ခုနသောသောဘင်းကပြောခဲ့တဲ့အနိကဆုံးယောဂီမှာတွေ့ရတဲ့အနောက်အချက်ကိုကျော်လွန်သွားနိုင်ပါတယ်အဲ့ဒါနိကမဓာတုလို့ခေါ်ပါတယ်ကွာတရားလေးနဲ့လည်းအထုတ်လိုက်လို့မိသားကိုကြတက်တော့တက်တာအဲနေခြင်းတဲ့သဘောလေးတွေပေါ်လေးတော့ ပြမမခံရင်တဲ့သဘောလေးတွေဖြစ်လာလို့ရှိရင်အဲဒါကိုကြော်ကြော်လွှားနိုင်တဲ့ပုရိယအရှင်ဘောလေးပါအဲဒါမျိုးလေးဖြစ်တင်ပြီးအရေးကြီးပါတယ်ဒီလိုပုဂ္ဂိုလ်တွေမှာအရှင်ရလဲဆိုတော့ဣတိပဒရဲ့အကျိုးသွားကိုကောင်းကောင်းမသိဒါတော့တမ္မာတဲ့တတ္တတရားပေါ်ကိုခိုင်ကြီးကလည်းပဲသိရှိရှိ ိရိပတာကျိုးရလို့တဲ့ခန္ဓာကလည်းမပြင်းပြတက်တောက်တက်တာနေလေးရှိတဲ့ပုဂ္ဂိုလ်ကြီးကိုယ့်ကိုယ်ကိုဖြစ်တဲ့ပုဂ္ဂိုလ်ကြီးအခွင့်အရေးလို့ဒီတရားအထုတ်ပြီးဆိုရင်ငကောကတက်တောက်တက်တာနေတဲ့အလေးထားရှိနေတော့ကိုယ်ကိုသိချင်ရတယ်ကိုယ်ပြင်မသွားပါမလိုလားဘူးဒါတော့ကိုယ်အစ်စ်လည်းချင်ရတယ်ဒီမှလည်းကြောက်တယ်ယောဂကြောက်မှလည်းကြောက်တယ်ပြင်မမှလည်းကြောက်တယ် နာပါလဲကြောက်တယ်သိပါလဲကြောက်တယ်အဲဒီလိုအကြောက်တရားတွေဝင်လာပြီဆိုလို့ရှိရင်တော့စာပြီးတော့သိုးပါလားနည်းနည်းလေးထိုင်လိုက်ရှင်မလိုက်ရှင်းလိုက်ရှင်းလိုက်ကြောက်လိုက်ဆိုတာတက်တော့တက်တာနေတာဟုတ်တယ်ပါပူကြည့်လိုက်ကြည့်ကြည့်လိုက်နေလိုက်ညင်လိုက်ပေါ့စဉ်းစားလိုက်အဲဒါလေးပါအဲအဲဒီလိုပုဂ္ဂိုလ်မျိုးဟာတော့ခုနစိတ်လည်းမထိန်နိုင်တော့ဘူး ခုနအခက်ခဲလေးဖြစ်လာလို့ရှိရင်အခက်ခဲလေးကိုလည်းပဲကျော်လွန်တဲ့ပိုင်းထိရောက်တော့ဘူးကိုယ်နာမှာအသက်တွေမှာကြောက်ပြီးတော့ပေါ့လေသွားအားတွေမထုတ်ဘူးဆွတ်ထုတ်နေတယ်ဆွတ်ထုတ်တတ်တယ်ဒါကြောင့်သွားထုတ်လိုက်လို့ဒီမခံရတဲ့ဝေဒနာမကြောနိုင်ဘူးဆိုလို့ရှိရင်လည်းသွားတွေကုန်ခါပြီးတော့ပြင်မနွမ်းနေပြီးတော့ ပုံလဲတော့ဖြစ်သွားတာပဲတော့အဲ့ဒီလိုလည်းဖြစ်တတ်တယ်အဲ့ဒီခါကျလို့ရှိရင်စိတ်ဟာပြည့်စုံကြီးဖြစ်ပြီးတော့ကိုယ်နဲ့ချစ်ချာဖို့ရေပေါ့လေဆက်လက်ဖို့ရေငါကရှိထားတဲ့ဟာရှိနေထားတဲ့ဟာတွေအကုန်လုံးဆုံးရှုံးသွားတာပါအဲ့ဒီခါမျိုးပါဖြစ်ရအောင်စိတ်ကိုသိနေရတာကိုယ်လာမလို့ကြောက်ရဘူးအသက်တွေမှလည်းမကြောက်ရဘူး ဒီလိုခါမျိုးမှာစွန့်စားမှုကသိလိုအပ်ပါတယ်ဒီစွန့်စားမှုကတကယ်လိုအပ်တဲ့စွန့်စားမှုပါပဲဒီလိုစွန့်စားလိုက်တဲ့အတွက်ကိုယ်ဘာလည်းပဲယောဂါတော့ရပြီးတော့မသိနိုင်ပါဘူးယောဂလည်းမရနိုင်ဘူးဒီလုံးသိနိုင်ပါဘူးဒီလိုကြောက်နေတဲ့ယောဂါကြီးတော့မှစွန့်စားအထုလိုက်လို့ရှိရင်အဟောဝေကောင်းလောက်ကြောက်တော့တာရှိရတယ်တော့တရားတွေကောင်းလာပြီဆိုလို့ရှိရင်တွေ့လက်ပန်ထုံးတွေကောင်းပြီးတော့ အတက်ကြီးဖြေသွားတာတွေလည်းအများကြီးရှိပါတယ်တမန်အကျိုးမဲ့မပြုတ်အောင်ဒီတရားကအကျိုးရှိအောင်လားဆောင်ရွက်ပါတယ်သူကတော့ပြီးတော့စွတ်စွတ်ဆာဆာလုပ်ဖို့လည်းသိရေးကြည့်တယ်ဆိုတာပေါ့ရိုးရိုးပေါ်တဲ့အာယုံကိုမလွတ်တတ်ဖက်နိုင်ဖို့ရာအတွက်ရိုးရိုးအဆိုင်ဖို့ရှိတယ်လို့ပေါ့လေခက်ခဲလေးတွေကျုံးလာပြီဆိုလို့ရှိရင် သွားအမထုတ်သွတ်ဆုပ်တဲ့သဘောသွားတွေကုန်ခါပြီးတော့ပြင်ပန်းသွားနေပြီးတော့ရေးသားခိုးတဲ့သဘောရှိတယ်ဆိုရင်တော့ဒီတရားကိုပေါက်ရအောင်အမထုတ်နိုင်ပါဘူးအဲ့ဒီခက်ခဲကြီးကြော်ပြီးတော့သွတ်သတ္တအထုလက်ရှိဒီနေ့အတွင်းမှာကိုပဲအဟောဝယ်ကောင်းလောက်အောင်ဘောလေအဲ့ဒီခက်ခဲကိုကြော်လွန်တဲ့အရှိန်မြင့်တက်လာတဲ့နိကမဓာတုဆိုတာပေါ့လေဒါဒီတွေ့လာပါပါပဲ မြဲတဲ့ချိန်ရွယ်ပြီးတော့မှတ်နေတော့ချိန်ရွယ်မှုလေးတွေဟာစိတ်ကစိတ်ကဖြစ်နေပြီဆိုလို့ရှိရင်စိတ်ဟာပွင့်လင်းနေတော့တာပဲငုံကြုတ်ပြီးတော့သွားတာမရှိတော့ဘူး။ဆက်ကျင်တဲ့သဘောလေးလည်းပါလာပြီးပြီးတော့အတ္တတရောဝိရိယလည်းပဲရှိပြီဆိုရင်သူ့အချိန်ကာလထက်သန်တဲ့ဝိရိယရှိတဲ့ပုဂ္ဂိုလ်ဟာထက်သန်တာအဆိုင်နေတဲ့ပုဂ္ဂိုလ်ဟာ ဟောင်းပေကအစအဆိုင်နေတဲ့အာယုံမိလာတယ်အာယုံပေါ်ကိုက်နိစ္စဝင်ကြီးဆိုတာပေါ့ဟောင်းပေါ်ကိုက်နိစ္စဝင်ကြီးဆိုအဲ့ဒီကနိစ္စဝင်တော့ဒီပုံလေးကိုချိန်ပြီးတော့အဆိုင်ဖားလိုက်အဆိုင်လေးရှိရင်အဲ့ဒီတဲ့စိတ်ကလေးကနိစ္စပြီးတော့ဝင်သွားတယ်ဖြစ်သွားတာရေထဲမှာကြောက်ခဲလေးချလိုက်လို့ရှိရင်စုပ်ကလေးမြုပ်သွားတယ်လို့ပေါ့မြုပ်ဝင်သွားတာတော့ ရုပ်ဝင်သွားပြီဆိုမလွတ်တော့ဘူးအဲ့ဒီပေါ်လာတဲ့အာယုံမေ့သွားတယ်လွတ်သွားတယ်ဆိုတာမရှိတော့ဘူးကိုကအာယုံနဲ့စိတ်နဲ့လည်းပဲထိတ်ကြိုက်လို့ဖြစ်နေတယ်ဆွေးနွေးတဲ့ဒီကလေးဖြစ်သွားပြီဆိုလို့ရှိရင်ခုနကမိစ္ဆနာဆိုင်တဲ့និဝရဏတရားတွေပေါ့လေအဲ့ဒါတွေကိုလည်းပဲအရကပိဋိပဋ္ဌာနာဆိုတဲ့အတိုင်းပေါ့လေကာကွယ်ထားလိုက်တော့တာပါပဲ။ အဲဒီလိုစွန့်ရည်တတ္တိရှိတဲ့သတိကလေးရတယ်အလိုလိုရှင်းလာတော့တာပါပဲတရားချိန်သားကြိုက်စိတ်အားဆိုင်ပြီးတော့ခက်တယ်လို့တတိကလည်းပဲရှုခွင့်အာရုံမြုပ်ဝင်သွားတယ်မလွယ်တာဘူးမလွယ်တာအမိတယ်လည်းမရှိဘူးအာရုံနဲ့လည်းထိတ်တိုက်ဖြစ်ပြီးတော့ စိတ်အစဉ်မှာညီညာမှုဝင်ရအောင်လို့ကာကွယ်မှုလေးတွေလည်းပဲအလိုလိုရသွားတယ်ဒီမှာအဲ့ဒါတတိအလိုလိုဖြစ်လာတာပဲဒီမင်္ဂလာတတိဖြစ်အောင်လုပ်နေလို့မလိုတော့ဘူးခုနချိန်အားနဲ့တောအားဒါလေးကောင်းလာတယ်တတိကဝင်လာတာဆွေမြတ်စွာရှိရအာယုံမှာတခဏတခဏစိတ်ဆက်ပြီးတော့ကြာသွားတာအဝိစုဘောသမာဓိဆိုတာပေါ့လေတခြားတစ်ပါးစိတ်လွတ်ရှင်မသွားခြင်းမပြေးခြင်းဟာသမာဓိပါပဲတဲ့ ဒါတိခါဖာရှိမှတ်တဲ့စိတ်အစုကိုတအားယုံထဲမှာစုစုစီစီသူကလှုပ်ပြလိုက်တာပဲအဲဒီခါမှာຢာကနဲ့လှုပ်ရှားတာလည်းမရှိဘူးဒေါသနဲ့လှုပ်ရှားတာမရှိဘူးဘယ်ကာမိသနာနိဗ္ဗာန်နိဗ္ဗာန်တရားနဲ့မှလှုပ်ရှားတာမရှိဘူးငြိမ့်ပြီးတော့ကြတယ်ဝတ်တော်တာပဲသူရဆိုတဲ့အတိုင်းဒီကလေးကသူရသွားတာတော့အဲဒါလို့စောင့်ရတဲ့ရှိတဲ့ခဏိကသမားကြီးလေးလည်းပဲဖြစ်ဒါတော့ ပါရစရဲပဲဒီကတော့သူ့ရဲ့နောက်ပိုင်းကကျွမ်းရစွာရှိမှုနဲ့ရှိမိရအာယုံမှာသူ့ကလေးဆက်ကလေးကြာသွားတဲ့ခရီးကသမားကြီးအဲဒါလေးဖြစ်လာတယ်အဲ့ဒီတရားစုံကြီးသွားရဖြစ်တဲ့အခါစဉ်းစားကြည့်ဖို့မိရဲ့စိတ်ကလေးပါဒီဝရဏပိုးတွေပါရဝင်တယ်ဆိုတာပါသဗ္ဗေသနာဒီဝရဏလည်းမဝင်ဘူးဇဗရဏဒီဝရဏလည်းမဝင်ဘူး ရှင်းနာကိစ္စနိဝရဏလည်းမဝယ်ဘူးဘုဒ္ဓသကုသလည်းဥဇကုသနိဝရဏလည်းမဝယ်ဘူးခိုင်ခြင်းအပြည့်နဲ့သွေးဆောင်ရမှတ်နေတယ်ဆိုတော့သူလောသူလောနဲ့မဝေခွဲနိုင်တာနဲ့စဉ်းစားတာလည်းဒါလည်းမဝင်ဘူးအဲ့ဒီနောက်ဆက်ကြီးကျင်းနေတယ်အဲ့ဒီနောက်ဆက်ကြီးကျင်းလာတာဟိုးကိုကျူပြီးတော့ကာကွယ်ကာကွယ်နေတာပဲ ကြောက်ရလျော်စွာဒီကြားထဲမှာနိဝရဏတရားပေါ်ပေါက်လာပြီဆိုလို့ရှိရင်လည်းပဲပူကြတော့စိတ်ချမ်းခြင်းအစရှိတဲ့အလုပ်တွေလည်းပေါ့လေပယ်ရှားပြရတယ်လို့ပေါ့လေဖြစ်ပေါ်လာတဲ့နိဝရဏတရားတွေကိုရှုမှတ်ပြီးတော့ပယ်ပြရတာပါပဲကာကွယ်လိုက်ဟိုပြီးတော့ရှုမှတ်ပြီးတော့ပယ်လိုက်ကာကွယ်လိုက်ရှုမှတ်ပယ်လိုက်ဆိုတော့ကြာတော့ ဒီဝိရိယစတိသမာဓိဟာအားကောင်းလာတဲ့အဲဒီဝိရိယစတိသမာဓိကိုသမာဓိခန္ဓာလို့ခေါ်ပါတယ်သမာဓိအုပ်စုပေါ့လေသမာဓိအုပ်စုအဲဒီသုံးမျိုးကိုပဲဒီနေရာဌာနမှာသမထလို့ခေါ်ပါတယ်ကွာသမထတွေရှိနေတာပေါ့နောက်အလေးကျင့်လုပ်ပြီးတော့ ရှုခွင်းအာယုံနဲ့ရှုမှတ်တဲ့စိတ်နဲ့တက်အောင်ရွယ်စုမှုပါရှိတယ်။အဲဒီရွယ်ရွယ်စုအလေးကျင့်လေးတွေကလည်းပဲတစ်ချိန်ကြီးရတာ။ရွယ်စုထားပြီဆိုလို့ရှိရင်ချိန်ထားပြီဆိုလို့ရှိရင်ချိန်အားကြီးကြိုက်လာတဲ့ခါကျတော့တက်လာတာပေါ့။ထက်ကလေးထက်ကလေးအာယုံနဲ့တက်လာတာ။ခြေပိုင်းကချိန်အားအကြောင်းတရားတွေဟာနောက်ပိုင်းရောက်တဲ့ခါကျတော့ အာရုံနဲ့မှသိနဲ့တဲ့ဖို့ခေါ်တဲ့အကျိုးအနေနဲ့ပေါ့လေဝိတ္တတရားလည်းဖြစ်လာတယ်အာရုံနဲ့မှသိနဲ့လည်းတဲ့ပြီးအရှိခွင့်အာရုံမှလည်းစိုက်ကြသွားပြီဆိုလို့ရှိရင်သဘောမှလည်းသိလာတော့တာပါပဲအဲ့ဒါပညာခေါ်တာပဲရှုစရာတစ်ခုရှုတာတစ်ခုအနေနဲ့အာရုံနဲ့မှသိနဲ့ကိုယ်ရလာတယ်ကြောင်းကျိုးလည်းသိလာတယ် ကျောင်းကျုပ်သက်ဒီပေါ်မှာမမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရဆုံးတွေပါသိလာတယ်မှာ။အဲဒီမှာသိတဲ့ကျဲတာကတော့သမာဓိကပ္ပမဲ့ကိုခေါ်တာပေါ့။သဘောမှလေးတွေခြေကားဆက်ပြီးတော့အစဉ်စဉ်အစဉ်စဉ်ပြီးပြီးတော့သမာဓိတိမဲ့ကိုခေါ်ပါတယ်။အဲ့ဒီပေါ်မှာမမျက်စိရဲ့သဘောပဲခေါ်တဲ့ချင်းရဆုံးလေးတွေပြက်ပြက်သားသားရှင်သုံးသက်တဲ့အနေနဲ့ပြီးပြီဆိုလို့ရှိရင်ခုနဆုံးသဘင်းကပြောခဲ့တဲ့ ဝိရိယတတိသမာဓိတွေဟာသမထတရားတွေဟာအလွန်ကြီးကိုပဲထက်တဲ့ဆန္ဒဖြစ်တော့တာပဲတော့အဲဒီခါကျလို့ရှိရင်အမှန်အောင်ကိုကောင်းတော့အောင်ပေါ့လေဖြစ်လာတတ်ပါတယ်အဲဒီကြောင်းရည်တော့လောကကြာမှာအောင်လည်းမရှိနေတဲ့တဲ့အတွက်သမာဓိတိဖြစ်ပုံလေးကိုဆက်ပြောပါပေါ့ဒီနေ့တော့ဒီဝဒနာကာကွယ်တဲ့နီးနဲ့ကုစားတဲ့နီးပဲဒါပဲအဲဒီလောက်လည်းပဲကုကြပါစို့ဒါတော့ယောဂီများ အခုတစ်သလုံးတစ်ဘဝလုံးမှာပေါ့လေမိမိရဲ့စိတ်အစဉ်မှာပါလာတဲ့နိဝရဏခိရိတာကိုယ်တွေကိုဝိရိယတတိသမာဓိနဲ့ကြိုတင်ကာဝယ်ပြီးတော့တကယ်လို့ဖြစ်လာပြီဆိုလို့ရှိရင်ရှိမှတ်တဲ့နည်းနဲ့ပယ်ရှားနိုင်ပြီးတော့ပေါ့လေအာရုံနဲ့မရှိနေတည့်ပြီးတော့သဘောပါလေဒီကားအစအစဉ်စဉ်သိရင်ပြီးတော့ပေါ့လေဝိပဿနာဉာဏ်ကြီးပေါ့လေဟောနေကြပါစေလို့စိတ်တွင်းနဲ့ဒီတရားဆုံးတတ်နေပါ Uh,